ရှင်ယောဟန်ဩဝါဒစာတတိယဆောင်အခန်းကြီး1အငယ်1မှ4အသက်ကြီးသူသည်ချစ်အပ်သောဂါယုကိုကြားလိုက်ပါ၏ငါသည်တင်၌မှန်ကန်သောချစ်ချင်းမေတ္တာရှိ၏အချင်းချစ်သူတင်ဤစိတ်နှလုံးသည်ကောင်းစားတဲ့ကဲ့သို့တင်သည်အရာရာ၌ကောင်းစားခြင်းနှင့်ကျမ်းမာခြင်းရှိမိအကြောင်းငါဆုတောင်း၏တင်သည်တမာတရား၌ကျင်လေသည့်အတိုင်း တင်၌ရှိသောတမာတရား၏အကြောင်းကိုညီကိုတို့သည် လာ၍တက်တည်ခံကြသောအခါငါသည်အလွန်ဝမ်းမြောက်ခြင်းရှိ၏ငါ၏သားသမီးတို့သည်တမာတရား၌ကျင်လည်သည်ကိုငါကြား၍ဝမ်းမြောက်ခြင်းထက်တာ၍ဝမ်းမြောက်ခြင်းမရှိအငယ်၅မှ၈အချင်းချစ်သူတင်းသည်ညီကိုတို့အား၎င်းအာဂန္ဓုတို့အား၎င်းပြုသမျှသောဝတ်တို့ကိုတစ္ဆာနှင့်အညီပြုတတ်၏ ထိုသူတို့သည်တင်၏ချစ်ချင်းမေတ္တာအကြောင်းကိုအသင်းတော်ရှိ၌တက်တည်ခံကြ၏တင်သည်ထိုသူတို့ကိုဖျားသခင်၏အလိုတော်နှင့်အညီပို့လိုက်ပြန်လျင် ကောင်းသောအမှုကိုပြုလိမ့်မည်အကြောင်းမူကားထိုသူတို့သည်နာမတော်ကိုထောက်၍သာသနာပလူတို့တွင် အလူမခံဘဲတွားကြ၏ငါတို့သည်တမန်တရားကိုကုမသောသူဖြစ်အံ့သောငါထိုတို့သောသူတို့အားဧည့်သည်ဝတ်ကိုပြုကြ၏ အငယ်9မှ12အသင်းတော်ထံသို့မှာစာကိုငါရေး၍ပေးလိုက်လေပြီသို့တော်လည်းအကဲမှုလှုပ်ချင်သောတယောတရတိငါတို့အားအခွင့်မပေးထို့ကြောင့်ငါလာသောအခါသူသည်မိမိပြုသော အမှုကိုမိမိတရိရစေခြင်းငှာငါပြုမိထိုသူသည်ညူဆူသောစကားနှင့်ငါတို့ကိုကဲ့ရဲ့သည်သာမကကဲ့ရဲ့ခြင်းနှင့်စိတ်မပြေဘဲလျက် ညီကိုတို့ကို ကိုယ်တိုင်လက်မခံ၊လက်ခံချင်သော သူတို့ကိုလည်းမြစ်တား၍အသင်းတော်ထဲကနှင်ထုတ်တတ်၏။အချင်းချစ်သူ၊မကောင်းသောနည်းကိုမလိုက်နှင့်။ကောင်းသောနည်းကိုသာလိုက်လော့။ကောင်းသောအကျင့်ကိုကျင့်သောသူသည်ဘုရားသခင်နှင့်စပ်ဆိုင်၏။မကောင်းသောအကျင့်ကိုကျင့်သောသူမူကား၊ဘုရားသခင်ကိုမသိမမြင်ရပြီ။လူအပေါင်းတို့သည်ဒေမေတရိ၏သက်သေဖြစ်ကြ၏။သမ္မာတရားသည်လည်းသူ၏သက်သေဖြစ်၏ ငါတို့သည်လည်းထိုသူဘက်၌တက်တည်ခံကြ၏ငါတို့တက်တည်ခံခြင်းသည်ဟုတ်မှန်သည်ကိုတင်တို့သိကြ၏အငယ်73မှ74ငါရေးเสียအကြောင်းများရှိတော်လဲမှင်နှင့်မှင်တံဖြင့်ရေးခြင်းငါအလိုမရှိမကြံမမြင့်မီတင့်ကိုငါတွေ့မြင်လင် အချင်းချင်းနှုတ်ဆက်၍စကားပြောမည်ဟု မျှော်လင့်လျက်နေ၏တင်၌ညီသက်ချင်းရှိပါစေသော အဆွေတို့သည်တင့်ကိုနှုတ်ဆက်ကြ၏။တင်၌ရှိသောအဆွေတို့၏နာမည်ကိုထုတ်၍နှုတ်ဆက်ကြလော့။ရှင်ယောဟန်ဩဝါဒစာတတိယဆောင်ပြီး၏